ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတရင်ကျော်လာဇန်9ရက်နနက်ခင်းခါကာလမှာပြင်ဦးလွင်မြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်တွင်မှာတရေသုံးတော်မူကြတဲ့တန်ခါတော်ရှင်မြတ်များလောကီများအလုံးကိုဒီနေ့ ဆွမ်းလာကကြတယ်နောက်ပြည်ဦးလေးမျိုးကဒကမာကြီးများဒီမှာရေးထားတာမချူမမီမီတကယ်ချင်းများနော်အလုံးစုပေါင်းပြီးဆွမ်းမြဆက်ကကြတယ်ဆွမ်းနုမနာတရားလေးနဲ့အတရားလေးနာကျင်ကြပါလေလို့လျှောက်ထားတဲ့အတွက်ကြောင့်ဘုန်းဘုန်းတို့တရားဟောမယ်နော်တရားဟောမယ်ဆိုတော့ ဘာတရားဟောမလို့လို့စိတ်ထဲမှာစဉ်းစားလိုက်တော့တရားနာခြင်းနဲ့စိတ်ကလေးထက်ထက်တန်တန်ရှိကြတယ်တရားဟောပေးပါလို့တောင်းပန်တာပေါ့နော်အဲ့တော့တရားနာရတာတရားဟောရတာဘလောက်အကျိုးကျေးဇူးများသလဲဆိုတာလေးကိုစိတ်ကတွေးမိတယ်ပေါ့အဲ့ဒါကိုတွေးမိရင်းနဲ့ စိတ်ကတနွယ်ငယ်တစင်ပါဆိုသလိုဓမ္မပဒပါဠိတော်ထဲမှာလာတဲ့ဂါထာလေးတစ်ခုကိုသွားပြီးတော့အမှတ်ရအဲ့ဒီဂါထာလေးရဲ့အကြောင်းပြောမယ်လို့ဆုံးဖြတ်ပြီးတော့အခုအဲ့ဒီဂါထာလေးရဲ့အကြောင်းပြောမယ်ပေါ့နော်အဲ့ဒီဂါထာလေးကိုမြတ်စွာဘုရားဘာကြောင့်ဟောတာလို့ဆိုတော့ဒီဂါထာလေးဖြစ်ပေါ်လာခြင်းအကြောင်းဒီတန်ဝတ္ထုလေးကအနည်းငယ်စိတ်ဝင်စားရရှိတယ် တ်စွာဘုရားလက်ထက်တော်ကာလတာဝတိန်သာမှာရှိကြတဲ့နတ်တွေရဲ့ဂျားထဲမှာပြဿနာ၄ရပ်ဘယ်သူမှဖြေရှင်းနိုင်ပဲနဲ့အဖြေမရှိပဲနဲ့မေးရင်မြန်းရင်လည်းပဲအချိန်ကုန်ပြီးတော့စိတ်တိုင်းကြကြရအဖြေမရပဲနဲ့ကလတွေကြာလာခဲ့တာရှိတယ်တဲ့အဲ့ဒီပြဿနာ၄ခုကဘာလဲဆိုတော့ လောကမှာဘာလို့ပေးရတာအကောင်းဆုံးပေးခြင်းဉာဏ်ဖြစ်ပါစေတယောက်ရဲ့အကျိုးကိုတယောက်လိုလားလို့ဓမ္မဘုံမေတ္တာရှိလို့ချစ်လို့ဓမ္မဘုံကိုယ်တန်တန်မှာပေးကမ်းမှုကိုပဲဝါသနာပါလို့အကြောင်းမျိုးမျိုးကြောင့်လူတွေဟာပေးကြရရှိဟုတ်လားလူတွေလူလည်းပြောမယ်ဒါကိုတမြင့်မြတ်တဲ့ပုံကိုယ်တွေကိုပေးတယ်ဆိုရင်လူတွေဆိုတဲ့အသုံးလုံးပေါ့နော် ကိုယ်တည်းနေကြတဲ့ပုဂ္ဂိုလ်တွေကိုကြတော့စွန့်ကြဲတယ်ဘလို့ပဲပြောပြောပါလေပေးတာပါပဲအဲ့လိုပေးခြင်းတရားအမျိုးမျိုးတွေထဲမှာဘလို့အရာကိုပေးရတာအကောင်းဆုံးများဖြစ်မလဲစားစရာပေးရတာကအကောင်းဆုံးဖြစ်မလားတောက်စရာပေးရလားဝတ်စရာပေးရဆေးဝါးပစ္စည်းပေးရတာနေစရာပေးရတာဘာပေးရတာအကောင်းဆုံးများဖြစ်မလဲဒီပြဿနာဘယ်သူမှစိတ်တိုင်းကြားလောက်အောင်မဖြေနိုင်ဘူး လက်ပြည်မှာဖြစ်နေတာလို့ဘာလို့ပေးရတာအကောင်းဆုံးပေးခြင်းဖြစ်မလဲနောက်ဒုတိယပြဿနာလောကမှာအရသာအမျိုးမျိုးရှိတယ်မျက်စိနဲ့မြင်လို့ဖြစ်တဲ့အရာသာနားနဲ့ကြားရလို့ဖြစ်တဲ့အရာသာနားရှူရလို့စားသောက်ရလို့တွေ့ထိရလို့စိတ်ထဲမှာတစ်ခုခုတခါတည်းတွေးကြံလိုက်ရရင်အရာသာဘုန်းတို့ရဲ့ခန္ဓာကိုယ်ကြီးကိုဒေါ်လာ6ပါးတကား6ပေါင်းနဲ့ဖွဲ့စည်းတည်ဆောက်တာ အဲ့ဒီဒွါရ6ပေါက်ကိုအာယုံ6ပါးဟာဝင်ရတယ်နော်အသီးအသီးအရသာဓာတ်တွေအမျိုးမျိုးပေါ်ရတယ်တချို့ဆိုကြည်ရတဲ့အရသာကိုအလွန်ကြိုက်ကြည်နေကျင်တာပဲတချို့ဆိုကြားရတဲ့အရသာကိုအလွန်ဆွဲလန်းတယ်တချို့ကြတာဟဲ့ကြည်တာတွေကြားတာတွေတတထားပါငါတော့စားပဲစားချင်တယ်စားရရတချို့ကြတော့လည်းပဲကင်စားတာတွေတတထားငါအိတ်နေတော့လားကိုမနှိုးနဲ့ ဒီစိန်ကလေးနဲ့နေကျင်တာတခါလေအိပ်ပျော်နေတာကိုကြိုက်နေတာရှိတယ်လို့အိပ်ပျော်ကနေနိုးလာဒါပေမဲ့မထချင်မထချင်စိန်ကလေးနဲ့စိန်ကတကိုယ်လုံးမှရှိခုလိုချမ်းတဲ့ချိန်မှာနွေးနွေးလေးဟုတ်လားအဲ့ဒါပါတော့အတွေ့အထိစိတ်ရဲ့သဘောဟာตาရနေဟုတ်တယ်မဟုတ်လားဒီအရာကကြိုက်တယ်တချို့ကြောင့်လဲစိတ်ကူးရင်နေရရင်ကိုသဘောကျတယ်အဲ့တော့အရာသာတွေက များကြီးအထူးသဖြင့်ရတာဆိုတာလည်းပြောလို့ရှိရင်တော့ရှားပေါ်မှာနော်အခိုက်အတန့်ဖြတ်သွားတယ်ချူရာချင်းတာနော်ဘာနာစတာငန္နာခါရာဒါတွေကိုပဲရတာတော့အပြုံးများတာပေါ့ဒါပေမဲ့တကယ်တကယ်ရတာအလောက်ကနော်မကဘူးနော်ဘာသာ၆ပါးနဲ့ဆက်ဆက်ပြီးတော့တွေးကြည့်လိုက်မြင်ကြနာစာထိတွေးဒါနဲ့ပတ်သက်ပြီးတော့ဘုန်းတို့ရဲ့စိတ်ထဲမှာအမျိုးအမည်ရေးတွက်လို့မရတော့ရတာပေါ့များဆိုဖြစ်ပေါ်ကြဟုတ်လား အဲ့ဒီအရာသာတွေထဲမှာဘယ်အရာသာအကောင်းဆုံးအသာဆုံးအရာသာဖြစ်မလဲဘယ်အရာသာတွေကခံစားရတာအကောင်းဆုံးများဖြစ်မလဲဒီပြဿနာဒီမေကွန်းဘယ်သူမှစိတ်ကျေနပ်မှုရလောက်အောင်မဖြေနိုင်ကြဘူးတယောက်တယောက်တစ်ပေါက်ဖြေတော့ဖြေကြတာရှိတယ်ဒါပေမဲ့ဘယ်သူကမှဒါကိုကြိုက်လာကြည့်လို့မရှိပြဿနာနှစ်ချက်နောက်သုံးမြောက်ပြဿနာပါလဲဆိုတော့လောကမှာလူတွေဟာ ကိုကြိုက်တဲ့အရာတွေနဲ့ပျော်နေကြတာတွေရှိတယ်စာလို့ပြောရင်မွေလျော်နေကြတယ်ကိုကြိုက်တဲ့အရာလေးတွေရဲ့ပုံမှာဒါလေးနဲ့မြအတူနေရရင်ပျော်တယ်ကြည်ရတာကိုပျော်တာရှိတယ်နားထောင်ရတာကိုပျော်တာရှိတယ်ပျော်မွေ့မှုအမျိုးမျိုးပေါ့ကိုကြိုက်တဲ့အပျော်နဲ့ကိုအချင်းကုန်ကြတာပါပဲဘုန်းတို့ဘဝမှာနေနေတာလေးကိုကြည်လိုက်ကာဘာဘယ်မွေလျော်ခြင်းမှာငါပူပြီးတော့မွေလျော်တာများတယ် အဲ့ဒီမွေးလျော်ခြင်းတကာထဲမှာဘာလေးနဲ့မြန်မွေးလျော်နေရတာဒီနေရာဖြင့်ဘလို့အပျော်ကလေးနဲ့မြန်ပျော်နေရတာအကောင်းဆုံးပျော်ရွှင်ခြင်းဖြစ်မလေပျော်စရာတွေကလည်းအမျိုးမျိုးရှိတာကိုတယောက်နဲ့တယောက်အကြိုက်မတူတဲ့အတွက်ကြောင့်ပျော်ုံပျော်နေရတယ်မတူကြဘူးတချို့လူတွေရဲ့ပျော်နေကိုဟိုစိတ်ဝင်စားလို့မရတာတွေရှိဟုတ်လားတချို့ဒါကိုပျော်နေကြတယ်ဒါကြပါစို့အယတမကလည်းရတောင်းရင်လည်းပျော်နေတာပဲလေအဲ့ဒါကိုရင်မကြိုက်တဲ့လူကဘယ်လိုနေလဲอืมဘာနဲ့ကြိုက်လဲမသိ ဒါပေမဲ့သူကတော့ဘဝအပြက်ခံပြီးတော့ကိုအဲ့ဒါကိုကြိုက်နေတာအကြိုက်အမျိုးမျိုးကိုအခြေခံပြီးတော့အပြောအမျိုးမျိုးနဲ့လူတွေကပြောကြတာမရှိဘူးလားရှိတယ်အဲ့ဒါပျော်ရွှင်ခြင်းတွေထဲမှာဘလို့ပျော်ရွှင်ခြင်းဟာဘလို့မွေးလျော်ခြင်းမျိုးဟာအကောင်းဆုံးမွေးလျော်ခြင်းပျော်ရွှင်ခြင်းမျိုးဖြစ်မလဲဒါတတိယပြဿနာဒါကိုလည်းဘယ်သူမှတယောက်ကိုတယောက်ဒီနဲ့တည်းကကျင့်တတ်တော့အဖြေမပေးနိုင်ကြဘူးဖြေရှင်းချက်တဘာဝကြကြမထုတ်နိုင်ကြဘူးနော် နောက်နောက်ဆုံးပြဿနာ၄ခုမြောက်ပြဿနာကျတော့ဘာပြောလဲလေးနဲ့လောကမှာလောဘဆိုတဲ့တဏှာကုန်ခန်းခြင်းကိုအကြီးမြတ်ဆုံးလို့ပြောကြတယ်အကောင်းမွန်ဆုံးလို့ပြောကြတယ်တဏှာကုန်ခြင်းဟာလောကမှာအကောင်းဆုံးအမြတ်ဆုံးလို့ပြောကြတယ်ဘာကြောင့်တဏှာကုန်ခြင်းကိုအမြတ်ဆုံးလို့ပြောရတာတော့လောဘချုပ်ဆုံးသွားခြင်းပေါ့နော်ဘာမှမလိုချင်တော့ဘူးမရချင်တော့ဘူးဆိုတဲ့အနေအထားတစ်ခုအဲ့ဒီတဏှာလောဘကုန်ခြင်းကိုဘာကြောင့်အကြီးမြတ်ဆုံးလို့ပြောရတာ အကြောင်းပြချက်တောင်းရလုံးဝပေးနိုင်ဟုတ်လားပြဿနာမလဲချက်တော့လေးချက်ဘလို့အရာလေးများကိုပေးရတာဟာအကောင်းဆုံးပေးခြင်းများဖြစ်မလဲဘယ်ရတာဟာရတာတွေထဲမှာအကောင်းဆုံးဖြစ်မလဲဘလို့မွေးလျော်ခြင်းပျော်ရွှင်ခြင်းဟာအကောင်းဆုံးမွေးလျော်ပျော်ရွှင်ခြင်းမျိုးဖြစ်မလဲနော်တဏှာလောဘကုံဆုံးခြင်းကိုဘာကြောင့်အကြီးမြတ်ဆုံးအကောင်းဆုံးအသာဆုံးလို့ပြောကြရတာလေလေးချက်နော်အဲ့တော့လက်တွေဟာ တယောက်နဲ့တယောက်မဖြည့်ရှင်းနိုင်တဲ့အတွက်ကြောင့်သူတို့လောကမှာဉာဏ်အကြီးဆုံးတထိုင်နေတဲ့တခဏအတွင်းမှာပဲပြဿနာတရာကိုပြည်လျော်ဖြည့်ရှင်းနိုင်တယ်လို့နာမည်ကြီးတဲ့သူတို့ရဲ့အရှင်သခင်တရားမင်းတွေပွားကြတယ်တဲ့။ပွားပြီးတော့ဒီပြဿနာကိုမေးကြတယ်။ဒီလိုပြဿနာတွေကြုံနေတယ်ဆိုတဲ့အကြောင်း။တော့တရားမင်းကအဲ့ဒီပြဿနာကိုကြားတဲ့အခါကျတော့သူဉာဏ်ထဲမှာလည်းမပေါ်ဘူး။ဒီမေးခွန်းတွေရဲ့အဖြေကိုသူမဖြေတတ်ဘူး။ဟိုလိုလိုဒီလိုလိုဘာပြောလိုက်လို့ပြောလိုက်ရမှမသိဘူး ဘာပေးခြင်းကအကောင်းဆုံးလို့ပြောတဲ့ခါခုပေးခြင်းကအကောင်းဆုံးမှာစိတ်ထဲမှာအမျိုးမျိုးတွေတက်လာတယ်ပေါ့နော်သူကသူသူဘာလေးလို့တိတိကျကျပိုင်ပိုင်နိုင်နိုင်မပြောလိုက်နိုင်ဘယ်ရတာကိုအကောင်းဆုံးမှလို့ပြောမယ်ကျန်တော့ဟာဟိုရတာငါကိုကောင်းပါလေဟာစိတ်ထဲမှာအဖြေတွေကမလုပ်နေတာညင်းခုန်နေရတယ်ဘာလေးအကောင်းဆုံးလို့တခါတည်းယတိပြန်မပြောနိုင်အဲ့တော့သူကပြောလို့ဆိုဒီပြဿနာတွေကငါအရာမဟုတ်ဘူးတဲ့သိရဲ့အဲ့ဒါကျတော့သူ့ဉာဏ်ကောင်းတယ်ပြောရမှာနော် ကိုမလုံးနိုင်တာကိုမလုံးနိုင်ဘူးလို့သိတာကိုပဲဘုံကတော့ညံလို့ထင်တယ်ဟုတ်လားအချို့မလုံးနိုင်တာကိုလုံးနိုင်တယ်ထင်တယ်အဲ့မှာသူသူတယောက်တည်းရှုပ်နေတယ်ရှိနော်ကိုကိစ္စမဟုတ်ကိုမရှင်းနိုင်တဲ့ကိစ္စမဟုတ်ကိုကိစ္စကိုထင်နေကြတဲ့လူတွေလည်းရှိတယ်အဲ့မှာဒုက္ခရောက်တာပဲအဲ့ဒီလိုသဘောပေါက်ရဲ့လားတော့တရားမင်းကသူဒုက္ခမရောက်အောင်နေတဲ့တည်းပြောရမယ်နော်ဒါငါအရာမဟုတ်ဘူးလေဒါအလုံးစုံကိုတည်တော်မူတဲ့တပ္ပယုဒဉာဏ်ရှင်ဘုရားရှင်တို့ရဲ့အရာသာဖြစ်တယ် ဒါကြောင့်အားလုံးလိုက်ခဲ့ကြမြတ်စွာဘုရားကြီးကိုသွားကြမယ်ရှုပြီးတော့လက်တည်းပေါ်ပြီးတော့မြတ်စွာဘုရားကြီးကိုရောက်လာဒီပြဿနာ၄ချက်ရဲ့အဖြေကိုမြတ်စွာဘုရားဟောပြီးတဲ့နောက်မှာတတ္တဝါပေါင်း၈000နဲ့၄000လောက်တောင်ကျွတ်တန်းဝင်ရနေတယ်လက်တည်းအများစုပဲဖြစ်မှာပါပဲဟုတ်လားအဲ့ဒါနဲ့မြတ်စွာဘုရားတဏ္ဍမောရောက်တော့ဒီလိုလေးကြောင့်တာဝိနာမှာပေါ်နေတဲ့ပြဿနာတွေနော်အစာတွေချီးပြီးတော့ကြာမင်းရှောက်တာအဲ့ဒီမေကွန်၄ရက် မြတ်စွာဘုရားဖြည့်ပေးတော်မူပါပေးခြင်းတကပေးခြင်းထဲမှာဘယ်ပေးခြင်းဟာအကောင်းဆုံးလဲရတာတကရတာထဲမှာဘယ်ရတာဟာအကောင်းဆုံးလဲမွေးလျော်ခြင်းတကမွေးလျော်ခြင်းထဲမှာဘလို့မွေးလျော်ခြင်းပျော်ရွှင်ခြင်းဟာအကောင်းဆုံးလဲတဏှာလောဘကုန်ခန်းခြင်းဆိုတဲ့တနက်ခေရဒီတရားကိုဘာကြောင့်လောကမှာအကြီးမြတ်ဆုံးအကောင်းဆုံးတရားလို့ပြောရတာ အဲ့လိုမေးတော့မြတ်စွာဘုရားဂါထာလေးတစ်ပုဒ်နဲ့ဖြည်တယ်တဲ့ဒီဂါထာလေးကဘုရားဘာသာလောကမှာအလွန်မှထင်ရှားပါတယ်ဘုံဘုံရွတ်ပြလိုက်ရင်90ရာခိုင်နှုန်းလောက်တော့ရပြီးသားဖြစ်တိတိကျကျတာမှမှန်တာသာရှိရမယ်ဟုတ်လားတပ္ပဒါနဓမ္မဒါနဇီနာတိဟောရပြီနော်ဒီမှာဆိုဒီခဏလေးရွတ်နေတာဟုတ်လားဒါပေမဲ့အကြောင်းပြချက်လေးကအလွန်ပြောရအောင်နေတပ္ပဒါနဓမ္မဒါနဇီနာတိတပ္ပရတံဓမ္မရတောဇီနာတိ တပ္ပရတိဓမ္မရတိဇီနာတိတဏ္ဍခယောတပ္ပဒုက္ခဇီနာတိလေးပါလားတပ္ပဒါနာအလုံးစုံသောပေးခြင်းတကပေးခြင်းထဲမှာဒါနတွေထဲမှာဓမ္မဒါနာအတိညာကိုဖြစ်ထွန်းစေတဲ့အမှန်တရားကိုသိသွားစေတဲ့တရားအတိညာကိုဖြစ်ပေါ်စေတဲ့တရားအလှူကိုလှူရခြင်းတည်းဟောတရားစကားကိုပြောရခြင်းတည်းတရားစာပေကိုရေးရခြင်းတည်း ဇိနာတိအဲ့ဒါအတာဆုံးအမျက်ဆုံးအဲ့ဒါအောင်နိုင်တဲ့တရားပဲသူအတာဆုံးပဲဖြေပေါ်သွားပြီနော်ပေးခြင်းတကပေးခြင်းထဲမှာဘယ်ပေးခြင်းဟာအကောင်းဆုံးလဲလို့တရားအသိဉာဏ်ကိုဖြစ်စေတဲ့ဒေသနာတွေကိုဟောပြတယ်ဓမ္မဒါနအကောင်းဆုံးတဲ့ဒါချောင်းဆိုတော့လူတိုင်းကြားဘူးနော်အဲ့ဒါလို့ဆိုဟုတ်ပြီနော်တရားအလှူကိုပေးလူအချင်းဟာအလှူတကအလှူထဲမှာအမျက်ဆုံးဆိုရင် ဘာကြောင့်တရားလူကကျန်တဲ့လူတွေထက်မြတ်ရတာလို့ကံကကိုသဘာဝကြကြအကျိုးအကြောင်းရှိလေအောင်အကြောင်းယုတ်တိလေးခိုင်ခိုင်မာမာနဲ့ဖြည့်ရှင်းချက်လေးပေးပါဆိုရင်တော့ပေးတတ်ဖို့သိမလွယ်တော့ဘူးဟုတ်တယ်မဟုတ်လားတရားလူကိုဘာကြောင့်အမျက်ဆုံးလို့ပြောရတာလို့ဘာကိုလူတာလဲမဆိုဒီလူဟာအကောင်းဆုံးလို့ဘာကြောင့်ပြောရတာလို့ဖြည့်ရှင်းပြပါဦးအကြောင်းပြချက်ကလေးပေးပါဦးဆိုရင်တော့တန်ရုံအသိဉာဏ်နဲ့သဘာဝကြအောင်ဘုန်းတော်ပေးတတ်ဖို့မလွယ်ပြန်ဘူးနော် အဲ့ဒါကိုဒီကာတာလေးကိုဖွင့်ဆိုတဲ့ဓမ္မပဒတက္ကရာထဲမှာသူနှစ်ချက်လောက်သူရှင်းပြတာရှိတယ်အဲ့ဒါလေးအရင်သဘောကျတယ်ကောင်းတယ်အလူတကအလူထဲမှာတရားလူကိုအမျက်ဆုံးလို့ဘာကြောင့်ပြောရတာလဲဆိုရင်တဲ့ဆိုကြပါစို့ကိုယ်တတ်နိုင်လို့တကယ်လဲလှူခြင်းလို့အများကြီးလှူတယ်မပြောညွန့်လို့နူးညံ့တဲ့သင်္ကန်းတွေကိုစัจ java လာနဲ့အပြည့်လှူမယ်သူအဲ့လောက်တော့ရေးပြနော်လွန်စားကောင်းတောက်ပွဲတွေကိုနော်တာပြင်းတမင်းတွေအများကြီးလှူမယ် တကယ်ကိုပဲအံ့ဩပန်းတန်းလှူရတာဘာတွေကိုဘလို့လှူတယ်ပဲပြောပြောတဲ့အဲ့ဒီလူဟာတရားအလှူကိုအလှူခံယူခဲ့ဘူးလို့တနည်းအားဖြင့်တရားနာခဲ့ဘူးလို့လှူခြင်းတရားကောင်းတယ်ဆိုတဲ့အတိကလေးရလို့လှူတာပါတဲ့သူ့ကိုတစုံတယောက်ကတရားအလှူကိုမလှူခဲ့ဘူးဆိုရင်သူဟာဒီပစ္စည်းဝတ္ထုကိုလှူတဲ့အလှူကိုဆက်ပြီးတော့ဘလို့မှမလှူနိုင်ဘူးတဲ့ဘလောက်တဘာမှကြာဘာတွေကိုတို့လှူနိုင်တယ်ပဲပြောပြော တရားအလှူကိုတစ်ချိန်ကသူအလှူခံယူခဲ့ဘူးတယ်သူ့ကိုတရားလှူတဲ့လူရှိတယ်အသိဉာဏ်ဖြစ်ထွန်းအောင်ပြောပေးတဲ့လူရှိတယ်သူကြာဝနာဝရှိခဲ့တယ်လှူတဲ့နဲ့ဒီအလုပ်ဟာလုပ်တဲ့နဲ့နော်ဒါနရဲ့အကျိုးကျေးဇူးမြင့်မြတ်ပုံဒါတွေကိုသူနားလည်ခဲ့တယ်ဘာလို့သူနားလည်ခဲ့တာလဲဒါဆုံးတစ်ယောက်ကပြောလို့ပေါ့ဟုတ်တယ်မဟုတ်လားဒါဆုံးတစ်ယောက်ကပြောလိုက်တယ်ဆိုတာပါလေအဲ့ဒီလူရဲ့ဓမ္မဒါနနော်အဲ့တော့ဘေဒါနာမျိုးမရှိဘူးတကယ်တမ်းကဘေဒါနာကိုအခြေခံခဲ့တာလေဓမ္မဒါနကိုအခြေခံ တရားအလှူတာမဖြစ်ခဲ့ဘူးဆိုရင်ပစ္စည်းအလှူတွေကဆက်ပြီးတော့ဖြစ်เสียအကြောင်းကိုမရှိဘူးဒီဒါနဆိုတာကျတော့ပါလာဝင်မရွေးလူမျိုးကြီးအကုန်လုပ်ကြတာเนาะလူတိုင်းလူတိုင်းဟာလုတ်တဲ့နေဆိုတဲ့အမြင်ရှိလို့လုပ်လိုက်တာပေါ့အဲ့ဒီလုတ်တဲ့နေဆိုတဲ့အမြင်ကလေးသူတို့ဘယ်ဟာရလဲအင်းတရားကရတယ်เนาะဒါကြတော့ဒီဒါနာတရားဘုရားဘာသာထဲမှာရှိတာမဟုတ်ဘူးเนาะကျန်တဲ့ဘာသာတွေထဲမှာမရှိဘူးလားရှိတာဒါလည်းကောင်းတာပဲလေဟုတ်တယ်မဟုတ်လားဒါပေမဲ့သူအကြောင်းပြချက်လေးတရားပါမယ်နော် ဓမ္မဒါနကိုအခြေခံပြီးတော့မှကျန်တဲ့ဒါနတွေဘလောက်ကြီးကျယ်တဲ့ဒါနမျိုးမစုဓမ္မဒါနကိုအခြေခံပြီးတော့ဖြစ်ကြရတာဖြစ်တဲ့အတွက်ကြောင့်ဒါနတွေထဲမှာဒါနဓမ္မဒါနဟာအသာဆုံးဖြစ်သေးတယ်။နောက်တစ်ခုအကြောင်းပြချက်သူပေးတယ်။အဲ့ဒါကဘာလဲဆိုတော့အသိဉာဏ်ပညာရမှာဘုရားပြီးရင်အကြီးကျယ်ဆုံးလို့ဘုံဘုံတို့ဗုဒ္ဓဘာသာဝင်တွေနားလည်ထားရတယ်သတ်မှတ်ထားရတယ်ရှင်သာရိပုတ္တရာဟုတ်လားအဲ့ဒီရှင်သာရိပုတ္တရာကိုရောမြတ်ကြီးတောင်းတာ သူ့ရဲ့အတိညာသူ့ရဲ့ကိုယ်ပိုင်ညာနဲ့တခါတည်းထိုးဖောက်ပြီးတော့တက်လာတယ်မဟုတ်ဘူးတဲ့ရှင်အတ္တိဟောတဲ့ရေဓမ္မဟိတုပပပါတေတံဟိတုတထာဂတောအာဟုတ်လားတဘာဝတရားတွေဟာအကြောင်းတရားကိုခြေခံပြီးတော့ဖြစ်ကြတာအကြောင်းမဲ့ဖြစ်တာမဟုတ်ဘူးဖန်ဆင်းထားတာလည်းမဟုတ်ဘူးဒုက္ခတွေဟာသမှုတရားဆိုတဲ့လောဘကိုခြေခံပြီးတော့ဖြစ်ကြတာအကြောင်းတရားကိုမဖြစ်စည်းပဲနဲ့အကျိုးတရားဘယ်တော့မှမရဆိုင်နိုင်ဘူး သစ္စာလေးပါးရဲ့သဘောလေးကိုအနှစ်ချုပ်ကလေးပြောလိုက်တာလေရန်ကောင်းတယ်အဲ့ဒီကာထာလေးကဘယ်သဘာဝတရားမျိုးမဆိုအကြောင်းကိုအခြေခံပြီးတော့ဖြစ်ကြတာဒါကြောင့်ဒီအကျိုးရလက်ကိုကြိုက်တယ်ဆိုရင်အကြောင်းတရားဖြစ်အောင်လုပ်ဖို့ရှိတယ်ဒီအကျိုးတရားကိုမကြိုက်ဘူးဆိုရင်အကြောင်းတရားကိုဖျက်ဆီးပြဖို့ရှိတယ်ဒီလိုအဓိပ္ပာယ်မျိုးကျေပြတ်ဆိုရင်ထွက်တယ်ကာထာကိုဘယ်လိုဟောတာလဲရှင်အသက်စီဟောတာအဲ့ဒီရှင်အသက်စီဟောတဲ့ကာထာကိုနားပြီးတော့မှရှင်သာရိပုတ္တရာသတ္တပတိမဉ္ဇဉ်ကိုရတာဒီဉာဏ်ကနေတဆင့်ဒီလိုဖြစ်သွား တက်သွားတာအဲ့တော့ဘလောက်ဉာဏ်ကြီးပါတယ်ဆိုတဲ့ပုံကိုမျိုးမစုတရားနာခြင်းကင်းပြီးတော့အသိဉာဏ်ဖြစ်ထွေးုံထုံးစံမရှိဘူးတဲ့နော်တကယ်ကောင်းတဲ့ပုံကိုတရားဖြစ်သွားဖို့ဘယ်ကနေစတာလဲတရားနာမှာစနော်ကိုယ်ပိုင်ဉာဏ်နဲ့သိတယ်ဆိုတာဘုရားနဲ့ပြည့်စုံတာဆိုတာနှစ်မျိုးပဲရှိဒါလည်းပဲတစ်ချိန်ကပါရမီဖြည့်ဆည်းရတာအဲ့ဒီပါရမီဖြည့်ရခံမှာပါရမီ7ပါးထဲမှာပညာပါရမီဆိုတာပါဘူးလားပါပါအဲ့ဒီပညာပါရမီဘယ်လိုဖြည့်ရတယ်လို့ကြားဘူးလဲပညာတွေတက်အောင်ပညာတွေတိုးတက်လာအောင် ပညာပါရမီကြီးထွားလာဘယ်လိုလုပ်ရတယ်လို့ကြားဘူးလဲမသိဘူးအဲမသိရင်မေးရသူများတွေကတရားအလှခံရတာပဲဒါပဲမသိရင်မေးတယ်ဆိုတာပဲဓမ္မဒါနပဲခေါင်းဆိုင်နေတာပဲမို့လားအင်းအဲ့ဒါနားလည်ဖို့လိုတယ်နော်ဒါကြောင့်ရှင်သာရိပုတ္တရာကြည်လူကြည်လုံးလို့ရှင်အသက်စီကြီးအမြဲတမ်းခေါင်းလှည့်ပြီးအိတ်ပထမတရားသူဘုသူတရားနေရဘုသူ့ကိုကြောက်ခံတယ်ရှင်အသက်စီကိုကြောက်ခံခရီးရှိတဲ့နေရာခေါင်းလှည့်အိတ်တာမဟုတ်ဘူးနော် ဘသူရှိတဲ့နေရာကောင်းလဲအဲ့ဒါရှင်အဲ့ဒီကျေးဇူးများလို့ဒီအတိအသောတပတိမညာအကြီးမားဆုံးအခြေခံအတိလို့ပြောရမှာပဲဟုတ်လားသဘောပေါက်ရဲ့လားအဲ့ဒါစာရေးကပြထားတယ်အလုံးစုံသောအတူထဲမှာတရားအတူဟာအမျက်ဆုံးလို့ပြောတယ်ဘာကြောင့်ပြောရတယ်လဲဆိုတာရဲ့အကြောင်းပြချက်နှမျိုးပြထားတာတွေ့ဟုတ်လားဘယ်ဒါနဘလောက်ကြီးကျယ်တဲ့ဒါနပဲဖြစ်ဖြစ်ဓမ္မဒါနကိုအခြေခံပြီးတော့မှပေးနိုင်ကြတာလှူနိုင်ကြတာဒါကြောင့်ဓမ္မဒါနသည်အလူတွေထဲမှာအမျက်ဆုံး ဘလောက်ညံကြီးပါလေဆိုတဲ့ပုံကိုပဲဖြစ်ဖြစ်တရားမနာရပဲနဲ့တရားသိလို့ထုံးစံမရှိဘူးသူများစီကတရားအလှမခံရပဲနဲ့အတိညာဖြစ်ထုံရုံထုံးစံမရှိဘူးဒါကြောင့်ဓမ္မဒါနာမြတ်တယ်လို့ပြောတာလောက်ကောင်းတယ်နော်အဲ့လိုဆိုရင်ဘုန်းဘုန်းတို့ဒုတိယပြဿနာနော်အရာသာမျိုးစုံရှိတဲ့လောကကြီးမှာဘယ်ရတာအကောင်းဆုံးလဲအဲ့ဒါမျိုးဆိုပဲဘယ်လိုဖြေတော့သောတာဖြေလဲပါမယ်နော် တပ္ပရတံဓမ္မရတောရှိနာတိတပ္ပရတံအလုံးစုံသောအရာသာတွေဓမ္မရတောတရားအရာသာရှိနာတိအောင်နိုင်လေတာနော်နဲ့လွှမ်းမိုးပြီးတော့တည်သူကောင်းဆုံးပဲအရာသာတကအရာသာထဲမှာတရားအရာသာအကောင်းဆုံးတဲ့တရားအရာသာကဘာလို့ဒီလိုနဲ့ပြောရရင်တော့တိမှုချမ်းသာပေါ့တိတင်တိလိုက်တာကိုတိလိုက်လို့စိတ်ထဲမှာဖြစ်သွားတယ်ချမ်းသာမှုတိတင်တိလိုက်တာကိုမတိတဲ့အခါ ဘုန်းတို့ရဲ့စိတ်ထဲမှာနော်မမုန်းမှုဆိုတာဖြစ်တယ်မကျေနပ်မှုဆိုတာဖြစ်တယ်ကြီးတာနဲ့သေးတာပဲကွာလေအတိအသိတိုက်တာပါတော့ခန္ဓာဆင်းရဲတယ်ဆိုတဲ့တရားအတိအသိတိုက်တဲ့တရားပဲပိုင်းခြားသိရမယ်တရားဆိုတာအဲပယ်သိပယ်လိုက်တဲ့တရားကိုပြောနေတာမဟုတ်ဘူးတည်တင်သိလိုက်တဲ့တရားဘာတရားတော့ခန္ဓာဟာဆင်းရဲတယ်ဆိုတဲ့တရားဒီတဘာဝကျွတ်တို့ဖြစ်မနေသိအောင်လုပ်ရမယ်တရားပဲ ကိုဖြစ်နေတဲ့ဒီအခြေအနေကြီးကကောင်းမွန်တဲ့အနေအထားတစ်ခုမဟုတ်ဘူးဆိုတာအမှန်ကြီးပဲတကယ်ကဒါဒီအဲ့ဒီအမှန်ကြီးကိုဘုန်းဘုန်းတို့ရဲ့စိတ်ကနားလည်တာလားနားမလည်မသိဘူးနော်မသိတဲ့အခါကျတော့ဒီခန္ဓာဒီသဘာဝနဲ့ပတ်သက်ပြီးဘုန်းဘုန်းတို့ဟာနော်အိဋ္ဌာယုံလေးနဲ့တွေ့တဲ့အခါမှာမမောမှုဖြစ်ကြတယ်အနိဋ္ဌာယုံနဲ့တွေ့တဲ့အခါမှာမကျေနပ်မှုဖြစ်ကြတယ်အဲ့ဒီမမောမှုမကျေနပ်မှုဒီတရားနှစ်ခုကစိတ်ကိုတလဲတည်မလုပ်နဲ့ဖိုးဆွနေတယ်နှိမ့်ဆက်နေတယ်ရှုမြိုက်နေတယ်ဘယ်သူကြောင့်ဒီမီးတောက်တောက်လာတယ်လေ မတိမှုမောဟကြောင့်ဒီမီးတော့တောက်တာဖြစ်နေတဲ့ဒီဖြစ်စဉ်ကဒုက္ခပဲမကောင်းတဲ့အရာပဲဖြစ်ပြီးပျောက်သွားတဲ့အတွက်ကြောင့်ကောင်းမွန်တဲ့အရာမဟုတ်ဘူးဆိုတဲ့အမှန်တရားကိုမသိတဲ့အတွက်ကြောင့်ဘုန်းတော်မှာမမောစရာတော့ထင်မိတဘာဝတရားကိုတဘာဝတရားကိုမကျေနပ်စရာတော့ထင်မိအထင်မှားရနေစနော်မကျေနပ်စရာတော့ထင်တော့ပူကြီးပေါ့စိတ်ကဘာနဲ့ပူသွားတော့ဒေါသနဲ့ပူမမောစရာတော့ထင်တော့ပူကြီးပေါ့ဘာနဲ့ပူတော့ຢာကနဲ့ပူတယ်အဲ့ဒီအပူကြတော့သိမသိဘူး မသိလို့လားမသိတာမြတ်စွာဘုရားကဘယ်လိုဟောတော့နတ္ထိရာဂသမောအခိနော်ဆွဲမဲ့မှုနဲ့တူတဲ့အပူမရှိဘူးလို့တော့ဟောတယ်အပူဆုံးလို့ဟောတာကိုကျွတ်တော့မသိဘူးဖြစ်နေတယ်ကဲဘယ်လိုလုပ်ညံဘလောက်တုံးလို့ဆိုတာဟင်ဟုတ်လားလို့သိတဲ့သိလိုက်တဲ့အရာကဘာလဲလို့မင်းတခဏဖြေလိုက်ရမယ်နော်သိတဲ့သိလိုက်တဲ့အရာကဘာလဲခန္ဓာဟာဆင်းရဲတယ်ဆိုတဲ့အမှန်တရားသိအောင်ကိုလုပ်ရမယ်တရားသူ့ကိုသိလို့ရှိရင်ပိတ်သိပ်ပယ်လိုက်တာကိုပိတ်ရသွားမှာဟုတ်လား အဲ့တော့တရားရတာကဘာလဲဆိုတော့သိတဲ့သိလိုက်တာသိတဲ့ပညာအဲ့ဒီပညာကြောင့်ဖြစ်ပေါ်လာတဲ့စိတ်နှလုံးရဲ့ငြိမ်းအေးမှုချမ်းသာမှုဘာလို့ငြိမ်းသွားတာတုံးသိတဲ့သိလိုက်တာကိုသိတာနဲ့ဒီစိတ်နှလုံးကဘာလို့ချမ်းသာသွားတာတုံးနေလေးနဲ့စဉ်းစားဖို့လို့သိတဲ့သိလိုက်တာလေးကိုသိပြီးတော့စိတ်ငြိမ်းအေးသွားတယ်ငြိမ်သက်သွားတာမျိုးကြုံမှုမယ်လို့ထင်ပါတယ်ဟုတ်လားတိုက်တာတစ်ခုထိပေါ့အရိယာတွေဘာတွေဖြစ်တယ်ပြောတာမဟုတ်ဘူးနော်ဟုတ်လားတရားထိုက်တဲ့လောက်လေးသိပြီးတော့ထိုက်တဲ့လောက်ချမ်းသာမှုတဲ့အနေအထားလေးတစ်ခုရည်ရွယ်တာပါဟုတ်လား အဲ့လိုတိတဲ့အခါမျိုးမှာတိလို့စိတ်ကလေးချမ်းသာသွားတယ်ဘာလို့ချမ်းသာသွားတာတုံးလို့အကြောင်းရှာကြည့်တာဘာလို့ချမ်းသာသွားလဲဆိုစင်းရဲအောင်လုပ်မဲ့အရာတွေကိုတိတင်တိလိုက်တာကိုတိလိုက်တဲ့အခါပယ်လိုက်တာဆိုတော့ပြောခဲ့ပြီလေတိတင်တိလိုက်တာကိုတိတဲ့အခါမှာမမုန်းမှုမကျေနပ်မှုကဝင်လို့မရဘူးတိတင်တိလိုက်တာကိုမတိလို့သားနေရင်ဘုံတို့မမုန်းမှုရမကျေနပ်မှုရကစိတ်ကိုနှိမ့်ဆက်နေကိုတိတိတိလိုက်တာကိုတိတဲ့အခါကျတော့စိတ်ကိုနှိမ့်ဆက်မဲ့ရှုမြဲမဲ့အရာတွေကိုမလာနိုင်တော့အဲကြောင့်စိတ်က တတ်တာခွင့်ရမြန်တာနော်ပင်ကိုယ်လေးကစိတ်ကလေးကဖြူစင်တယ်တန့်ရှင်းတယ်လို့ဘုရားဟောတယ်နော်ဒီဧည့်သည်ဇိုးတွေကြောင့်စိတ်ကမဖြစ်နော်ပူလုံးနေရတာညှဉ်းနှွမ်းနေရတာအဲ့ဒီဧည့်သည်တိလိုက်တာနဲ့ကိုယ်အဝင်မခံလို့ဖြစ်သွားတယ်စိတ်ကမဖြစ်သွားချမ်းသာသွားတာအဲ့ဒါကိုတရားရလာခေါ်တာဒါအပေါ်ယံလေးပြောတာနော်ဟုတ်လား သိသိသိလိုက်တာကိုသိနောက်ဆုံးသစ္စာလေးပါးကိုပရိဝေဒဆင်ပြီးအဆင့်ထိရအောင်သိပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့အထိမြင်မာတဲ့အသိဉာဏ်ကိုမြန်ရခဲ့မယ်ဆိုရင်တော့အဲ့ဒီအသိဉာဏ်ကြောင့်ဖြစ်တဲ့ချမ်းသာဟာဘုံဘုံတို့ဘုရုရှင်တွေမှန်ဆလို့မရနိုင်တော့ဘူးဘယ်လိုမှမသိနိုင်တော့အဲ့ဒီအဆင့်မျိုးထိရောက်သွားမယ်ဆိုရင်တော့ဒါတရားရလာဘယ်လိုတော့အထုအထိထိရောက်သွားတယ်။ဒါမြတ်စွာဘုရားရည်ရွယ်တာကအဲ့ဒီဟာမျိုးရည်ရွယ်တာ။ဒါပေမဲ့အဲ့ဒီအဆင့်ကိုမရောက်အောင်တော့မှဘုံတို့အနိစ္စပဲဒုက္ခပဲအနတ္တပဲအတုပါပဲလို့သိလို့ နှုတ်စိတ်မှာအညစ်အကြေးအထိုက်လျောက်ကင်းတယ်ဆိုရင်ကိုပဲချမ်းသာမှုကဘာလို့ရနိုင်ပြီဟုတ်လားအဲ့ဒီအရာသာဟာရှိနေပြီအဲ့ဒီအရာသာအရာသာလည်းမှာဘာလို့ကောင်းဆုံးနေဟုတ်လားအဲ့ဒါကိုဒီစာထဲမှာဘယ်လိုလေးတက်တည်ပြလို့ဘာကြောင့်တရားအရာသာကိုကျန်တဲ့အရာသာတွေလည်းကောင်းတယ်လို့ပြောရတော့ဥပလေအကြောင်းပြချက်လည်းပေးတယ်အဲ့ဒါလေးတွေကတော့စာကြည့်ရခြင်းအကျိုးကျေးဇူးနော်ကောင်းတယ်ဘာလို့သူကအဲ့လိုလေးဟိုအရာသာတွေမှာ တရားရတာကောင်းလို့ပြောရတယ်အကြောင်းပြချက်ပဲလို့ပေးလို့ဆိုတော့ကြံတဲ့မြင်လို့ကြားလို့အနေရလို့စသဘောလို့တွေ့ထရလို့တွေ့ကြံလို့ဖြစ်တဲ့အရာဓာတွေဆိုတာကြံတဲ့အရာဓာတွေဆိုတာတလုံးနဲ့ပြောရရင်ကာမရတ္တနော်အဲ့ဒီအရာဓာတွေဘလောက်ကောင်းနေပဲပြောပြောတန်တရားဝရှင်ရဲကိုကြားရောက်သွားခြင်းလျင်အဆုံးရှိတယ်တဲ့ဒါကြောင့်သူတို့မြတ်တယ်လို့ပြောလို့မရဘူးအဲ့ဒီအရာဓာတွေကြောင့်ပဲဘုန်းဘုန်းတို့မမုံမှုတွေဖြစ်တယ်ဟုတ်လားအဲ့ဒီမမုံမှုကို ရတဲ့အခါမကျေနပ်မှုထပ်ပြီးတော့လာတယ်။အဲ့ဒီမမောမှုနဲ့မကျေနပ်မှုကြီးထွားလာရင်အပြိုးတွေဆိုးလာတယ်ပေါ့နော်။ဒီလောက်နဲ့မရက်ဘူးဆိုလို့ရှိရင်အပြူမှုတွေဆိုးလာမယ်။တရားကိုဒုက္ခပေးတာတွေဖြစ်လာမယ်။အကုန်လုံးပေါ့ယုံညံ့မှုတွေအကုန်လုံးဟာအဲ့ဒီအရာကကာမယတ္တကိုအခြေခံပြီးတော့ဖြစ်တယ်။အဲ့ဒီကာမယတ္တကိုအခြေခံပြီးတော့ယုံညံ့မှုတွေမတရားမှုတွေဖြစ်လာရင်ဘယ်ရောက်ပါ့မလဲ။အပေထိတောင်ရောက်သွား။အဲ့တော့ဒီအရာကဘယ်ရောက်ခြင်းရဲ့အကြောင်းဖြစ်နေလဲ။အပေရောက်ခြင်းရဲ့အကြောင်းဖြစ်နေတယ်။ညံနေတဲ့ပုံ တည်ရတာကိုရတော့ရခြင်းနဲ့ကွာဒါပေမဲ့လို့မတရားမှုနဲ့တော့ငါမရှာဘူးတရားမှုနဲ့ပဲရှာမယ်တမ္မာအာဇီဝနဲ့ပဲသွားမယ်ဆိုရင်တော့အပေမရောက်ဘူးဒါပေမဲ့လို့အများစုအတွက်ကတော့ဒီအရာတာတွေကဘယ်ကိုရောက်ချင်းရဲ့အကြောင်းတရားဖြစ်နေလဲအပေရောက်ချင်းရဲ့အကြောင်းတရားဖြစ်နေတယ်တကယ်လို့အပေမရောက်ရင်တော့တက်တော့ထိနေတယ်ဆိုရင်တော့အပေရောက်ဝရှင်ရဲ့ကိုကြာရောက်ချင်းရဲ့အကြောင်းဖြစ်နေတယ်ဘောခန္ဓာရချင်းရဲ့အကြောင်းတရားတွေလည်းဖြစ်နေတယ်ဓမ္မယတ္တကြတော့အဲ့လိုမဟုတ်ဘူး ဒီဆင်းရဲတဲ့ဒုက္ခတွေကလွတ်မြောက်ဖို့အတွက်သူကအကြောင်းတရားဖြစ်နေတယ်။အော်ဒီရတာကောင်းလာရင်လားတိရလားမြင်ရမြင်လို့ဖြစ်တာလည်းမဟုတ်ကြားလို့ဖြစ်တာလည်းမဟုတ်တရားရဲ့ပုံမှာဘာဖြစ်လာလဲယုံကြည်မှုတိုးလာတယ်သူတရားတရားတိုးလာတရားတရားတိုးလာတဲ့အခါဘာတိုးလာမတင်လဲဝရိယပေါ့နော်ငါဒီလိုလေးတိတာတော့ဒီလိုကောင်းတယ်ဆိုလို့ရှိရင်ငါအများကြီးတိအောင်ထက်လုပ်မယ်အများကြီးတိအောင်ထက်လုပ်မယ်ဆိုရင်သူဝရိယကိုမြင့်ပေါ့နော်သာဝနာလုံးလာဝရိယကိုမြင့် မြင့်လာလို့ရှိရင်အကျိုးရလက်ကလည်းဘာလို့ပို့ပြီးတော့မြင့်လာမှာတပါးလေးလည်းပို့ပို့ကြီးလာမယ်တိမှုလည်းပို့ပြီးတော့ကြီးလာမယ်အရာလည်းပို့ပြီးတော့ကြီးမားလာမယ်နောက်ဆုံးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိဓမ္မရတ္တကိုခံစားရမယ်ဆိုရင်တရားဝိတ္တကလွတ်ပါမယ်ဒါကြောင့်အရာသာချင်းရှင်လိုက်ရင်ကာမယတ္တနဲ့ဓမ္မယတ္တဘယ်ရတာအမြတ်တော့ဓမ္မယတ္တအမြတ်တည်းဟုတ်လားဒါဒုတိယမျိုးဖြစ်သူ့ရဲ့အကြောင်းပြချက်လေးကောင်းတယ်နော် ကာမယတဆိုတာတန်တရားကိုရှင်ရဲကိုကြာသွားခြင်းရဲ့အကြောင်းတရားဓမ္မယတတန်တရားကိုရှင်ရဲကလွတ်မြောက်ခြင်းရဲ့အကြောင်းတရားဒီလိုလေးတော့နော်။ကဲတတိယမေတော့အရှိဟုတ်လား။ပျော်မွေ့ခြင်းတကပျော်မွေ့ခြင်းထဲမှာဘာနဲ့ပျော်မွေ့ရတာအကောင်းဆုံးလဲလို့မိတာဟုတ်။အဲ့ဒါမြတ်စွာဘုရားကဘယ်လိုဖြေတော့တဗ္ဗရတိဓမ္မရတိစိနာတိတဗ္ဗရတိအလုံးစုံသောပျော်မွေ့ခြင်းတို့ဓမ္မရတိတရားဖြင့်ပျော်မွေ့ခြင်းက ရှိနာတိအောင်နိုင်တယ်ဟုတ်လားပြုံမွေခြင်းတကပြုံမွေခြင်းထဲမှာတရားနဲ့ပြုံမွေရတာအကောင်းဆုံးလို့ပြောတာဟုတ်လားအဲ့ဒါဒါကဘုန်းဘုန်းတို့ခုနကယတ္တနဲ့ဆက်ဆက်နေတယ်အရာသာကိုတွေ့ထိမှုရှိလာပြီဒီအရာသာနဲ့ကိုယ်နဲ့ဆက်ဆက်မှုရှိလာပြီဒီအရာသာကိုမကြမကြခံစားရပြီဆိုဒါနဲ့ပါလို့ပြောလာတယ်ဥဒုရှင်အများစုကတော့ ကာမယတာကိုပဲခံစားတဲ့အတွက်ကြောင့်ကာမယတာကိုခံစားရင်းနဲ့ပဲလိုကြတာနော်ကာမယတာကိုခံစားဖို့အတွက်ရှာမယ်ဖွေမယ်ရှုမယ်ဆောင်မယ်အဲ့ဒါနဲ့ခါအားလျော်စွာပြောမယ်ပြောဖို့အတွက်ရှာမယ်ရှုမယ်ဆောင်မယ်ထိမ့်မယ်သိမ့်မယ်သူကတော့ဒီလိုပဲလုံးချလိုက်လိုက်ရှာလိုက်ရလိုက်ကုန်သွားလိုက်မောဟမဆုံးရှိသေးဤသူလမ်းစဉ်ကဒီလိုသွားတာပေါ့နော်ဒါလည်းပါလေကာမနဲ့ပျော်တာပေါ့ဟုတ်လားမြင်ရင်းနဲ့ပျော်နေတယ်ဒါကလေးဘုန်းဘုန်းတို့ရဲ့အပျော်တွေကကိုယ်အရာသာရှိတယ်ကိုယ်ကြိုက်တဲ့အရာနဲ့ပတ်သက်ပြီးတော့ပြောကြတယ် ဟိုဓမ္မတာအရသာတွေထဲမှာဘယ်ရတာလဲဘယ်ရတာကိုကိုကြိုက်တယ်ဆိုတာဆိုတော့လူတိုင်းမှာအသေးသေးတော့ရှိနေသေးတာပဲတကူကြိုက်ပြီဆိုတဲ့ကြိုက်တာတွေမှာလည်းပဲရနိုင်ကြည်လေးလေးရှိဖို့တော့လေလိုတာပေါ့အဲ့ဒီရတာတွေတွေကလည်းကြိုက်တာပဲတကူတော့မလုပ်နေရတော့ပျော်နေတယ်အဲ့ဒါလေးနဲ့ပဲနေနေတယ်ပျော်နေတယ်ဆိုတာပါတော့အဲ့ဒါလည်းပဲချိန်ကုန်နေတယ်အဲ့ဒါလည်းပဲနေနေတယ်ဒီတိုင်းကြာပြောနေကိုကဘာဖြစ်လို့ဖြစ်နေမှမသိဘူးနော်ကာမရတိကာမနဲ့ပျော်နေကြတာဟုတ်လားအခုမြတ်စွာဘုရားဘယ်ပျော်မှုခြင်းကအကောင်းဆုံးလို့ ဓမ္မရတိတရားနဲ့ပြုံးပြီးရအောင်ဆိုတရားနဲ့ပြုံးနိုင်ဖို့ဆိုတာဘာရှိဖို့လို့တော့သူရှိရဓမ္မရတဘသူခံစားရတဲ့အလေးအလားအလေးအကျင့်များဖို့လို့ဒါမှအော်ဒါနဲ့နေရတာကောင်းတယ်ဆိုပျော်တဲ့အဆင့်ကိုသူရောက်သွားတာကိုဘုန်းတို့အများစုကဓမ္မရတကအထိုက်လျောက်တော့ခံစားမှုတယ်ဒါပေမဲ့တရားနဲ့ကိုပဲပျော်တော့မယ်ကွာဆိုတဲ့အဆင့်တရားတော့သိမရောက်တတ်ဘူးနော်။အော်ဒါဓမ္မရတကခံစားနိုင်တဲ့အနေအထားမရှိသေးတာ ရတဲ့ချက်မရတဲ့ချက်သူနဲ့ပြောတယ်သူနဲ့ပဲအမြင်နေတော့မယ်ဆိုတဲ့ဆုံးဖြတ်ချက်မခိုင်ပါသေးဘူးဟုတ်လားဓမ္မရတများများရပြီဆိုလို့ရှိရင်ဓမ္မရတိဖြစ်လာမှာနော်တရားနဲ့ပြောတဲ့အဆင့်ကိုရောက်လာမှာအဲ့တော့ဓမ္မရတတရားရတာလေးဆိုရတယ်သူရှိရဓမ္မဒါနနဲ့กินပြီးတော့ဖြစ်မလားမဖြစ်ဘူးเนาะဆက်ဆက်နေတာလေးတွေကိုလည်းမြင်တတ်ဖို့လိုတယ်ဓမ္မဒါနထုမတဆင်ဓမ္မရတကျက်သုံးဖို့တော့လိုတာပေါ့ကြားထဲမှာမြုပ်ကုတ်ကလေးတစ်ခုဟုတ်လားအဲ့မှာများလာရင်ဘာဖြစ်မှာလဲ တရားနဲ့ပျော်လာမယ်ပေါ့ဓမ္မနတိဟုတ်လားအဲ့ဒါကိုလည်းပဲဒီအခွင့်အစာထဲမှာဘယ်လိုလေးရေးပြလို့ဆိုတော့လောကမှာပျော်ရွှင်ခြင်းမျိုးမျိုးရှိပါတယ်တဲ့ဒါနဲ့ပျော်တာရှိတယ်သမီးနဲ့ပျော်တာရှိတယ်ဒါလောကမှာဖြစ်ရိုးဖြစ်စဉ်အများစုပဲသူကတော့ရေးပြတာပေါ့နော်ကိုကြိုက်ရအာယုံလေးတွေနဲ့ပျော်နေကြတာပါပဲဒါနဲ့ပျော်တယ်သမီးနဲ့ပျော်တယ်ဒါသမီးမရှိတဲ့လူတွေတော့မပျော်တော့ဘူးလို့ထင်ရမှာထင်ရမှာဆိုသေးတယ်ဟုတ်မလားဘယ်ဟုတ်မလို့ဒါသမီးမရှိလည်းမရှိရှိရနဲ့ပါလို့တော့ပျော်နေတာ ဟုတ်လားနောက်ဆုံးဘာမှမရှိဘူးဆိုလဲကိုကိုကနေကိုတော့ပျော်နေတာပဲသဘောပေါက်ရလားအဲ့ဒီပျော်ရွှင်ခြင်းတွေဟာသူလည်းပဲတန်တရားဝဆင်းရဲစီကိုခေါင်းဆိုင်နေတဲ့ပျော်ရွှင်ခြင်းမျိုးပဲတဲ့အဲ့ဒီပျော်ရွှင်ခြင်းမျိုးကိုပဲအကြောင်းပြုပြီးတော့ကိလေသာတွေဖြစ်ကြတယ်ဒုစရိုက်တွေဖြစ်ကြတယ်ဒုစရိုက်ဆင်းတီဖြစ်မယ်ဆိုရင်သူလည်းအပေဘုတိသွားမှာပဲဟုတ်လားကိလေသာလောက်တင်ဆိုရင်တော့ဟိုမတောင်းကျမ်းတဲ့ကိလေသာလောက်တင်ဆိုတော့တန်တရားတွေလဲဖို့အကြောင်းတရားပေါ့အဲ့ဒီကိလေသာကဒုစရိုက်ဆင်းတီရောက်ရုပ်ရင်းကြမ်းတမ်းပဲ ဝိတိတ်ကမအဆင့်ကိုရောက်မယ်ဆိုရင်တော့ဘယ်လေးပါရောက်မှာနော်ကိလေသာအဆင့်၃နဲ့ရှိတယ်ကြားဘူးတယ်မို့လားလွန်ကျူးရှုပွက်မျိုးမပြတ်၃ချက်ကိလေသာဟုတ်လားသီလသမာဓိပညာတတ်ရန်သုံးသိက္ခာအနာနဲ့စေသင့်အောင်ပြီးပျောက်ရင်းမခက်ပါခေါင်းနဲ့နော်ဒီလိုဆောင်ပုံကလေးတွေရအောင်ကျင်တာဟုတ်လားလွန်ကျူးရှုပွက်မျိုးမပြတ်၃ချက်ကိလေသာကိလေသာအဆင့်၃ဆင့်ရှိတယ် လွန်ကျူးဆိုတာကာယကံမြောက်ဝစီကံမြောက်သူများကိုထိခိုက်တဲ့အဆင့်ထိလွန်ကျူးတဲ့အဆင့်ထိရောက်ထကြတောင်းကျမ်းတဲ့လောဘဒေါသမျိုးကိုပြောတာတတ်မယ်ကိုယ်မယ်ကာမကိစ္စပေါ့ပြင်မယ်အဲ့ဒီအဆင့်ထိရောက်လောဘကြီးလွန်းတာဒေါသကြီးလွန်းတာဝိတိတ်ကမကြီးလေတာလို့ခေါ်တယ်နော်လွန်ကျူးတယ်ပြီးတော့စူပွက်တယ်စိတ်ထဲမှာတောင်းကျမ်းနေတာဒီနှုတ်ပေါ်လက်ပေါ်သူရောက်မလာသေးဘူးဒါပေမဲ့စိတ်ထဲမှာတောင်းကျမ်းနေတာပရိယုဌာဏကိလေသာထကြတောင်းကျမ်းနေတာတချို့ဆိုရင် နှုတ်ပေါ်ရောက်လို့နေလိလက်ပေါ်ရောက်လို့နေလိဟာအိမ်ဒီကိုမရတော့ဘူးတောင်းကျမ်းကတော်တော်ကြီးကျယ်တာတချို့ကြောင့်လည်းငြိမ်ငြိမ်လေးတောင်းကျမ်းတွေထဲမှာရှိဟုတ်လားဒါပါခေါ်တော့ပရိယုဌာဏကိလေသာလွန်ကျူးရှုဝက်မျိုးမပြတ်တဲ့သုံးလေးကောင်းတယ်နော်မျိုးမပြတ်တဲ့မျိုးစီအပင်ပေါက်နိုင်ကြီးရှိတယ်ပြောတာသူကပေါက်တော့မပေါက်သေးဘူးအပင်မဟုတ်သေးဘူးနောက်တောင်းထဲမှာထည့်ထားတယ်အိုးထဲမှာထည့်ထားတယ်အပင်မပေါက်သေးဘူးဒါပေမဲ့မြေကြီးပေါ်ချလိုက်မယ် ရေလေးနဲ့လည်းတွေ့မယ်လေလေးနဲ့အလင်းရောင်လေးဟာညီညွတ်သွားပြီဆိုရင်ထပေါက်တော့မှာသူကဟုတ်လားအနုတ္တယကိလေသာဆိုပြီးမျိုးစီများနဲ့တွေ့တယ်တဲ့လောလောဆယ်တော့သူကပင်ပေါက်နေတာမဟုတ်ဒါပေမဲ့အကြောင်းတိုက်ဆိုင်လာရင်သူကထပေါက်မှာသူကလောဘဖြစ်နိုင်ကြီးဒေါသဖြစ်နိုင်ကြီးအနေအထားလေးတစ်ခုအနေထောင်နဲ့တွေ့ရင်ဟုတ်ဒေါသတန်းဖြစ်အိတ်ထောင်နဲ့တွေ့ရင်ဟုတ်မနဲ့လောဘတန်းဖြစ်သူ့မှာမျိုးလေးရရှိတယ်ပင်ပေါက်ဖို့မျိုးလေးရှိတယ် ။လေဒီဆိုကြီးကတော့သူမျိုးနဲ့ဥမာပေးဘူး။သူကတော့ဘယ်လိုဥမာပေးအောင်ဆိုရန်ထဲမှာရှိတဲ့မီးတောက်စေတတ်တဲ့တတ္တတိဥမာပေးတယ်။နော်မီးကြီးကလေးချစ်တယ်။ရန်ဘတ်ကလေးနဲ့မီးကြီးဆန်နေတယ်။အဲ့ဒီတည်းထုထောင်းပြီးတော့ရှာကြည့်ရန်ဘတ်ထဲမှာလည်းမီးမရှိဘူး။မီးကြီးဆန်ကောင်းထဲမှာလည်းမီးမရှိဘူး။ဒါပေမဲ့ပုတ်တိုက်လိုက်ပြီးဟေ့ဆိုတာနဲ့မီးရထတော့တယ်။အဲ့ဒီမီးရရှိနေတာလားမဟုတ်ဘူး။နော်အကြောင်းစုံလို့ပေါ်လာတာဖြစ်လာတာအစ်စ်ဖြစ်လာတယ်နော်။ဒါပေမဲ့ ရိုးရိုးဒီတိုင်းဘုန်းဘုန်းတို့ဟိုတစ်ဆိုကြီးပေါ့မီးထွက်လာဘန်ထွက်နော်ရမ်းဘတ်ထဲမှာမီးတောက်စီတဲ့တက်တိကလေးရှိတယ်အဲ့လိုပဲဘုန်းဘုန်းတို့ရဲ့စိတ်ထဲမှာတတန်ရာလုံးအစားအလေးကျင့်ဇိုးရဲ့ဆွမ်းအားတက်တိကြောင့်ကိန်းနေတဲ့တဘောအဲ့ဒါကအနုတ္တရာနော်အစဉ်ကိန်းနေအနုတ္တရာခုနှစ်မျိုးမြတ်စွာဘုရားဟောတယ်ဟုတ်လားအနုတ္တရာဓာတ်ဒီမှာတော့အနုတ္တရာကိလေသာနဲ့တွဲရတဲ့အနုတ္တရာကိလေသာအစဉ်ကိန်းနေတဲ့တဘောလုံးလုံးစဲတော့ဖြစ်နေတာမဟုတ်လောဘလည်းဖြစ်နေတာမဟုတ်ဒေါသလည်းဖြစ်နေတာမဟုတ်ဒါပေမဲ့အကြောင်းတိုက်ဆိုင်လာပြီးအာယုန်နဲ့တွေ့ပြီး ဆိုတာနဲ့အလုံးစုံမှုမှားတာနဲ့တခါတည်းထပြီးတောက်တာပဲသူကဟုတ်လားလွန်ကျူးစုပွဲမျိုးမပြတ်သုံးချက်ကိလေသာသီလသမာဓိပညာတတ်ရန်သုံးသိခါတဲ့ကာယကဲ့အောင်ရေးထားတာသီလသမာဓိပညာအဲ့ဒါသီလသမာဓိပညာဒီကိုလို့ပညာပဲသွားပေါင်းထားတာအမှန်ပါလို့သီလသမာဓိပညာအဲ့ဒါဒီကိလေသာပုံမျိုးကိုတတ်ဖို့အတွက်အစဉ်အတိုင်းလက်နက်ပဲဝိတေကမကိလေသာလွန်ကျူးတဲ့ကိလေသာကိုတတ်ဖို့အတွက်သီလကိုသုံးရတယ် အာမလုပ်တော့ပါဘူးဒီရက်ကလေးဒီအချိန်လေးဒီလာဆောက်တည်လိုက်တယ်ဒီလာနဲ့တတ်တယ်ခေါ်တယ်နော်တမာရီကဘာလို့တတ်မလဲရှုပွင့်နေတဲ့ကိလေသာစိတ်ထဲမှာဖြစ်နေတဲ့ကိလေသာကိုတမာရီနဲ့တတ်ရတယ်ပညာကဘာလဲအနုတ္တယကိလေသာကိုတတ်မှာသူကမှတတ်နိုင်တယ်အတိညာနော်နောက်ဆုံးအထွတ်အထိပ်အတိညာမဉဏ်ရရင်အနုတ္တယကိလေသာသူ့အစဉ်နဲ့သူသိပေးရတယ်သီလတမာတိပညာတတ်ရန်သုံးသိက္ခာအနာနဲ့စေတင့်အောင်ပြီးပျောက်ရည်မခက်ပါနဲ့အနာနဲ့စေရတင့်အောင်မပေးနိုင်တော့ပျောက်ရည်ကခက်နေတော့ရှိတယ် ပျောက်ရေးမခက်ပါစားလည်းပဲရေးထားလောလောဆယ်တော့တော်တော်ခက်နေတာဟုတ်လားအဘလို့ခက်နေတာတော့အနာနဲ့စေသိအောင်ကိုမပေးဘူးဖြစ်နေဟုတ်လားဘယ်ကနေထွက်ကုန်လို့စကားတွေကပျော်ရွှင်ခြင်းတကပျော်ရွှင်ခြင်းထဲမှာဘယ်ပျော်ရွှင်ခြင်းဟာအောင်းဆုံးလေတရားနဲ့ပျော်ခြင်းဟာအောင်းဆုံးလို့ပြောတာဟုတ်လားကာမနဲ့ပျော်ရတဲ့အပျော်ဟာဘယ်ဥတည်နေတာတော့နော်အပေဘုံကိုဥတည်တယ်ဝိတိကမအဆင့်ကိုရောက်သွားရင်အတိကိလေသာကဟုတ်လားဒီပျော်ရွှင်ခြင်းကိုအကြောင်းပြုပြီးတော့ဖြစ်တဲ့ကိလေသာဝိတိကမဝိတိကမအဆင့်ကိုရောက်ရင်အပေဘုံထိရောက်မှာနော် ပရိယုဌာဏအဆင့်ဆိုလို့ရှိရင်တော့တန်ရာလည်းလည်မှာပေါ့ပရိယုဌာဏအဆင့်ထဲမှာကိုပဲအပေချနိုင်တဲ့ပရိယုဌာဏအဆင့်တွေရှိတယ်ဟုတ်လားတချို့ကပြောနေတာလုပ်နေတာမဟုတ်ဘူးစိတ်ထဲတင်ကိုအလွန်ကြီးမားတဲ့ဆိုးွားတဲ့အကျိုးပေးကိုဖြစ်စေတတ်တဲ့အကုသိုလ်တွေဖြစ်တယ်မမြင်ရဘဲနဲ့ဖြစ်နေတယ်အနိယတမိစ္ဆာလေးတွေကစိတ်ထဲတင်ဖြစ်တာအကြီးဆုံးကုသိုလ်အကုသိုလ်ပဲဟုတ်လားစိတ်ထဲတင်ဖြစ်တာနော်ပြောတာမရှိဘူးလုပ်တာမရှိဘူးလားစိတ်ထဲတင်မှားအမှားကိုတိဆောက်တာခိုင်မြဲအောင်တိဆောက်တာ နိယတဆိုတာမြဲတော်လုပ်လိုက်တာမှားရွေးတဲ့အယူအဆတစ်ခုဘယ်သူမှချွတ်လို့မရအောင်ဘယ်သူမှပြောလို့နားမဝင်တော့တော့သူ့အတူဒါဟုတ်ပဲလို့စွဲတော်လုပ်လိုက်တာတရားထိုင်တဲ့လိုမျိုးလေ့ကျင့်ပလိုက်တာသူကနိယတကိစ္စတွေကြောက်စရာပါဟုတ်လားအဲ့လိုပဲဘုန်းတို့ဟိုစိတ်ထဲမှာမနာလိုမှုတွေဝန်တိုမှုတွေတချို့ဥစ္စာတွေကအရန်ရုံဝင်ရင်ဖြစ်လာပြီဆိုလို့ရှိရင်ဒီဥစ္စာတွေကကြောက်စရာကောင်းတဲ့အကျိုးရလက်တွေကိုဖြစ်စေတယ်ဟုတ်လားအဲ့တော့ဘာပြောတာလဲ ကာမရတိဆိုတဲ့ကာမနဲ့ပျော်ရွှင်ခြင်းမျိုးဟာအဲ့ဒီလိုနောက်ဆက်တွဲခွင်းဆက်တွေဆက်လက်ပြီးတော့ဖြစ်ပေါ်စေတဲ့အတွက်ကြောင့်အကောင်းဆုံးအပြုံများမဟုတ်ကြဘူး။နောက်တရားနဲ့ပျော်ရွှင်ခြင်းတည်တာလည်းအဲ့ဒီလိုမျိုးဆိုးကျိုးမရှိလုံးဝဖြူရှင်တန်ရှင်းတဲ့နောက်ဆုံးလွတ်မြောက်မှုတွေကိုဥတည်နေတဲ့ပျော်ရွှင်ခြင်းဖြစ်တဲ့အတွက်ကြောင့်တပ္ပရတိဓမ္မရတိစိနာတိတရားနဲ့ပြောရတာအကောင်းဆုံးပဲလို့ပြောတာ။နော်။တရားတော်တော်ရှင်းသွားပြီနော်။တခုကြံသေးတယ်နော်။ တဏှာကုန်ခန်းခြင်းလောဘကုန်ခန်းခြင်းကိုဘာကြောင့်အကြီးမြတ်ဆုံးတရားလို့ပြောရတာလဲသူ့ကိုဘာလို့အကောင်းဆုံးလို့ပြောရတာလဲဘုံတဲ့အဲ့တော့မြတ်စွာဘုရားဘယ်လိုဖြေတော့ဆိုတော့ဒီတဏှာကုန်မှဆင်းရဲဒုက္ခတွေကကုန်မှာတဲ့အဲ့ဒါကြောင့်မလို့ဆင်းရဲဒုက္ခကိုကုန်ခန်းစေတဲ့အတွက်ကြောင့်တဏှာကုန်ခန်းခြင်းအရတ္တပုညံအကောင်းဆုံးတရားလို့ပြောရတာတဲ့လောဘမကုန်မဲနဲ့ဒုက္ခမကုန်နိုင်ဘူးတဏှာမကုန်မဲနဲ့ဆင်းရဲမကုန် ဆင်းရဲကိုလုံးဝဒီကုန်းချုပ်ပေးနိုင်တဲ့အစွမ်းတတ္တိရှိလို့မို့အဲ့ဒီတဏှာအကုန်ခံခြင်းကိုအကောင်းဆုံးလို့ပြောရတာ။သိရှင်းပြရမလို့နော်အလွန်ကောင်းတယ်နော်ဒီဥစ္စာဟုတ်လား။နော်အဲ့တော့ဘုန်းတို့လိုချင်နေတာတွေမမောနေတာတွေရှိနေသေးတဲ့မြတ်သူ့ရဲ့နောက်ဆက်တွဲအကျိုးဆက်ဒုက္ခတွေဟာရှိနေတယ်။နော်လိုချင်မမောမှုကိုဒီကုန်းချုပ်ပေးနိုင်မှသာလေအကျိုးဆက်ဖြစ်တဲ့ဆင်းရဲဒုက္ခတွေဟာရပ်ဆိုင်သွားမယ်။အဲ့လို့ဆိုရင်လိုချင်မမောမှုကဘာလို့ဖြစ်နေရတာလဲ။သူ့ကိုဒီကုန်းချုပ်အောင်ဘယ်လိုလုပ်ရမှာလဲ။ အဓိကကတော့အတိကလေးနဲ့နေဖို့ပဲအတိလေးနဲ့နေဖို့ဆိုတာသတိပဋ္ဌာန်ဘာဝနာကိုရည်ညွှန်းတာပါပဲဟုတ်လားအတိကလေးနဲ့နေမှဒီမတိလို့ဖြစ်ဖြစ်နေတဲ့မမောမှုတဏှာလောဘကအာနေမှာနော်ဘာလို့လိုချင်နေကြရတာလဲလို့မေးကောင်းတဲ့ထင်လို့လိုချင်တာပဲဒီဒါရှင်းရှင်းလေးပဲဟုတ်လားတော့ကောင်းတဲ့ထင်နေတာဆိုတာကွာစားဘုံတို့ရပါတော့တစ်ဖက်သက်အမြင်မှားပဲတဘာဝဖြစ်နေတာလည်းမျိုးသူကသူသူထင်နေတာထင်နေတာသူကကောင်းတဲ့ထင်တယ်နဲ့ဒါကြီးကကောင်းတော့တာမှမဟုတ်ပဲ အနိစ္စဒုက္ခအနတ္တဖြစ်နေတဲ့သဘာဝကြီးဘလို့မှကောင်းတာမဟုတ်ဘူးကိုမသိလို့တင်ပြီးတင်ရလျှောက်ပြီးတော့ထင်းနေတာအယူတယောက်ရဲ့အထင်မျိုးအမူးတယောက်ရဲ့အထင်မျိုးပဲအမူးတယောက်ရဲ့အထင်မျိုးလို့ပုံပေါ်မြတ်စွာဘုရားဘယ်လိုပြောလို့အာတော်တရားနဲ့ကပ်ပြောလိုက်ရှိဟုတ်လားအာတဝဆိုတာအရက်ကာမတဝဘဝတဝကာမအာယုကိုလိုချင်တဲ့လောဘရင်ဘဝကိုလိုချင်တဲ့လောဘရင်ဒါအရက်တစ်မျိုးဟုတ်လားပြီးတော့ပါတော့ဒိဋ္ဌာတဝရဲ့ယုံနာကိုပုဂ္ဂိုလ်တ attva ထင်နေတာ အလွန်ကြီးကျယ်တဲ့အမှားကြီးနော်ဒါလည်းပါတော့အရက်တစ်မျိုးပြီးတော့အဝိဇ္ဇာကမ္မသစ္စာလေးပါးကိုမသိခန္ဓာဟာဆင်းရဲတယ်လို့မသိလောဘဟာဒုက္ခရဲ့အကြောင်းလို့မသိလောဘချုပ်ဟာဒုက္ခလောဘချုပ်ခြင်းဒီဒုက္ခချုပ်ခြင်းလို့မသိဟုတ်လားဒီလောဘချုပ်ခြင်းဒီကိုဆက်ရောက်နိုင်ဖို့အတွက်မဂ္ဂင်၈ပါးကိုကျင့်သုံးရမယ်လို့နိလန်းကိုမသိဟုတ်လားအဲ့ဒီမသိမသိတွေနဲ့နေနေတာပါခေါ်တော့အဝိဇ္ဇာတော့သူလည်းအရက်တစ်မျိုးပဲနော်လောဘကအရက်နှစ်ပလင်းနော် နှစ်မျိုးရှိတယ်ကာမတဝါဟောတဝါဒိဋ္ဌိကတပလင်းဟုတ်လားမောဟကတပလင်းအရက်လေးပလင်းတောက်တာဟုတ်လားအရက်လေးပလင်းတောက်တာတောင်ချဆိုင်အောင်ပါရှိတယ်မူးနေလူမြင်ရတော့ဟာတီတီကြီးခက်ခက်ညာညာလို့ထင်ရတယ်ဒါပေမဲ့စိတ်ကတော့လို့ဖြစ်နေတယ်အဲ့ဒီအာတဝါအရေတောက်ပြီးတော့မူးနေတာပဲအဲ့ဒီအမှုသမားရဲ့အမြင်နဲ့မြင်နေတဲ့အတွေ့အကြုံဘဝဖြစ်နေတာဒုက္ခဒါတိကိုကဘလို့ကိုပြောင်းမြန်ကိုလမ်းနေအမှုသမားကို သဘောပေါက်ရင်လားအဲ့ဒီဥစ္စာနော်တိုက်မလို့မြတ်စွာဘုရားအဲအယံလောကောတန္တပါဇာတော်လောကကြီးကပူလောင်ခြင်းတွေပဲဖြစ်နေတာဖတ်တပရိတောရောဂံဝရတိအတ္တတော်တွေ့ထိမှုတွေကဒီတတ္တဝါတွေကနှိမ့်ဆက်နေတာသူတို့သိကိုမသိဘူးဟုတ်လားအဲ့လိုမသိတဲ့တကြောင့်ဘုရားဘယ်လိုထင်လဲရောဂံဝရတိအတ္တတော်ယောဂါငါလို့တော့လုပ်တာလားကိုယ်နှိမ့်ဆက်နေတဲ့ယောဂါတော့ယောဂါပဲကြီးကိုမလုပ်တာ ငါလို့တောင်လောက်ထားတယ်ဘလောက်မှားနေလဲအဲ့ဒါပြောတာအကိုမရဲ့အခြေအနေမှာကိုသိရမယ်နော်ကိုပါတော့အမှားတတ်တော်ပဲရှိတယ်မှားနေတာပဲအဲ့ဒီအမှားတတ်တော်ကမမှားဘာလို့ရမလဲဒီတတိပဋ္ဌာန်လေးနဲ့အစားထုတ်ထုတ်ပေးရတယ်ဟုတ်လားဒါလေးလည်းအမှန်လေးဒါလေးဖြစ်နေတာဒါလေးကိုသိမင်းထင်ရင်ရှောက်ထင်းမနေနဲ့ဒါဖြစ်နေတာဒါကိုသိဒါဖြစ်နေတာကိုမသိတဲ့အခါကျတော့အဲ့ဒီဖြစ်နေတာကိုအထင်ရရှောက်ထင်းနေတာဟုတ်လားဒါကြောင့်မလို့ဘုလိုပိတ္တကောင်းတော်တော်တဏှာကုန်ခန်းခြင်းကိုမြတ်စွာဘုရားမကြောက် ကောင်းဆုံးကြီးမြတ်စွာဘုရားပြောရတယ်ဒုက္ခကိုကုန်ခန်းစီလို့ဆင်းရဲကသူ့ကုန်မှကုန်ပါဘူးခုဘုံပြောနေရတယ်တဏှာကုန်ခန်းအောင်ဘယ်လိုလုပ်ရမလဲဆိုတဲ့ဒီလမ်းကိုပြောနေတာနော်တဏှာကုန်ခန်းအောင်ဘယ်လိုလုပ်ရမလဲအဝိဇ္ဇာကိုအရင်ကုန်ခန်းအောင်တိုက်ခိုက်ရမယ်အဝိဇ္ဇာမသိမှုကိုတိုက်ခိုက်ဖို့အတွက်အောင်းဆုံးလက်ထက်ကဒီဘက်ကသူ့ရဲ့ဆန့်ကျင်ဘက်သိမှုပဲဒါပဲမိကိုငြိမ်းဖို့ဆိုရင်ရေပဲအမောင်ဖြောက်ဖို့ဆိုရင်အလင်းပဲမသိမှုကိုဖြောက်ဖို့ဆိုရင်သိမှုပဲဒါကြောင့်သိသိသိဆိုတာပြောနေတာပဲဟုတ်လား အဲအတိကလေးတွေကိုရှုဆောင်ပြီးတော့အတိတွေကြီးထွားလာရင်မတိမှုကလုံးဝမဖြစ်ပါဘူးလို့ပြောက်တာမတိမှုပြောင်းရင်မတိလို့ဖြစ်နေတဲ့အမှားမှန်တွေများအကုန်လုံးရက်ဆိုင်သွားမှာပဲဒီသဘောလေးကိုဘုန်းတို့နားလည်ရတယ်နော်ဒါကြောင့်တဏ္ဍခယောတပ္ပဒုက္ခဇိနံတိတဏ္ဍခယောတဏ္ဍကုန်ခန်းခြင်းသည်တပ္ပဒုက္ခလုံးစုံသောဒုက္ခကိုဇိနံတိအောင်နိုင်တယ်သူချုပ်ငင်းသွားစီတယ်ဒါကြောင့်တဏ္ဍကုန်ခြင်းရလောကမှာအကြီးမြတ်ဆုံးတရားပဲအတားလုံးဆုံးတရားပဲလို့ပြောတာဟုတ်လားဘယ်လိုကောင်းနော်ဒီကဒါလေးဟုတ်လား တဗ္ဗဒါနံဓမ္မဒါနံဇိနာတိတဗ္ဗရတံဓမ္မရတောဇိနာတိတဗ္ဗရတေဓမ္မရတိဇိနာတိတဏ္ဍခယောတဗ္ဗဒုက္ခဇိနာတိ8400ကျွတ်တရားကြီးရတယ်ဓမ္မပဒနဲ့မှလူရေးတာဟုတ်လားအဲ့တော့ဘုန်းတော်ဒါကပါလေတရားနာခြင်းပါလေဆိုတဲ့စကားလေးကိုအကြောင်းပြုပြီးတော့ဒီကထာကိုပြောခြင်းစိတ်ပေါက်တာဘုန်းဘုန်းဟုတ်လားအဲဒါလေးတွေကအလွန်အနှစ်သာရရှိတယ်ဘုန်းဘုန်းကတော့ အပြည့်အဝယုံကြည်ပါတယ်နော်ဒါကြောင့်ဘာတွေကိုပဲပေးရပေးရတရားကိုပေးရတာတော့အမြင့်မြတ်ဖြစ်ဘူးကောင်းပါလေပေးရတယ်အကုန်လုံးကသို့တော်လည်းပဲတရားကိုပေးနိုင်အောင်ကိုယ်မှလည်းတရားအသိဉာဏ်ရှိအောင်လုပ်ဖို့တော့မလိုဘူးလားသာသနာပြုတယ်ဆိုတာအဲ့ဒါပဲတကယ်လားဟုတ်လားကိုသိထားတာကိုသူများသိအောင်ပြောနိုင်တယ်လို့ပဲကိုအရင်သိအောင်လည်းလုပ်ပြီးရင်သူများကိုလည်းသိအောင်ပြောဓမ္မဒါနအကောင်းဆုံးဒါနဆိုတာဘုန်းတော်ကရည်ရွယ်ချက်မြုံမှန်းချက်ထားဖို့လို ပြီးတော့ပါအရာသာထဲမှာအကောင်းဆုံးအရာသာကိုစားသုံးနိုင်ဖို့လိုမယ်ဟုတ်လားပျော်ရွှင်ခြင်းတွေထဲမှာအကောင်းဆုံးပျော်ရွှင်ခြင်းနဲ့ပျော်ရွှင်နေနိုင်ဖို့လည်းလိုမယ်ပေါ့နော်အဲ့ဒါဆိုရင်ဘုရားတို့ကဒုက္ခအားလုံးမနေုံချုပ်ပေးနိုင်တဲ့တနက်ခရအမြင့်မြတ်ဆုံးအကြီးမြတ်ဆုံးအဆင့်မတက်လန့်နိုင်ဘူးလားတက်လန့်နိုင်ပါမနော်ဒါကြောင့်ပေးတဲ့ဘောင်သူတော်ကောင်းတို့ဒီဒီအမြတ်ဆုံးလေးပါနဲ့ပြည့်စုံကြတယ်သူတော်ကောင်းတွေဖြစ်ကြပါစေပြည့်စုံအောင်လည်း ကြင်ကြံကြုံကိုအထုနိုင်ရတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးဒီကနေ့ပြုလို့အထုအပ်တော့ဒါနသီလသွားရိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းတတ်တဲ့ကြောင့်ဘုရားအတ္တိတော်တို့ဒီမဲ့ညာဘုရားမျက်နှာပါဘူးလင်းမြန်ထုံချောင်းမျက်မှောက်ပြုပရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာ